အခန်းကြီးကိုအငယ်1မှ6ဉာဏ်ပညာသည်အိမ်တိုင်းခုနှစ်တိုင်းကိုခုတ်၍မိမိနေရာအိမ်ကိုဆောက်လေပြီသူ၏အကောင်များကိုတတ်၍စပြည့်ကိုဖော်ပြီးမှစပွဲကိုခင်းလေပြီဂျုံမတို့ကိုဆေလွတ်၍မြို့တွင်အမြင့်ဆုံးသောအရက်တို့၌ကြွေးကြော်လေသည်ကဉာဏ်တိမ်သောသူသည်ဤရက်တို့ဝင်စေ အိုးပညာမရှိသောသူ လာတော့ငါမုံကိုစားလော့ ငါဖော်သောစပြည့်ကိုတောက်လော့မိုက်သောသူကိုရှောင်၍အသက်ချမ်းသာရလော့ပညာလန်းသို့လိုက်လော့ဟုဆိုသည်အငယ်ခုနှစ်မှဆနှစ်မထီမဲ့မြင်ပြုသောသူကို ဆုံးမသောသူသည်အရှက်ခွဲခြင်းကို၎င်းလူဆိုးကိုအပြစ်ပြသောသူသည်ကဲ့ရဲ့ခြင်းကို၎င်းခံရလိမ့်မည်မထီမဲ့မြင်ပြုသောသူကို မဆုံးမနှင့်တင့်ကိုမုန်းလိမ့်မည်ပညာရှိကိုအပြစ်ပြလော့ သူသည်တင့်ကိုချစ်လိမ့်မည်ပညာရှိသောသူကိုဆုံးမလျင်သူသည်သာ၍ပညာရှိလိမ့်မည်ဖြောင့်မတ်သောသူကိုတုံတင်လျင် သူသည်သိပ္ပံအတတ်တိုးပွားလိမ့်မည်သာရဖျားကိုကြောက်ရွံ့သောသဘောသည်ပညာဤမူလအမြင့်ဖြစ်၏တန်ရှင်းတော်မူသောဖျားကိုတိကျွမ်းသောသဘောသည်ဉာဏ်ဖြစ်၏အကြောင်းမူကားငါ့ကိုအမိပြု၍ဒီနေ့ရဲ့ကာလနှင့်အသက်အပိုင်းခြားနှစ်ပေါင်းကာလတိုးပွားလိမ့်မည်တင်ဒီပညာရှိလျင် ကိုယ်တိုင်အကျိုးကိုခံရလိမ့်မည်။မထီမဲ့မြင်ပြုလျှင် ကိုယ်တိုင်သာအပြစ်ကိုခံရလိမ့်မည်။13မိုက်သောမိန်းမသည် စကားသံကျယ်၍ဥာဏ်တိမ်သဖြင့်အလျှင်းမသိတတ်။မိမိအိမ်တံခါးနားတွင်မြို့မြင့်ရာအရပ်၊အနေအထိုင်ပေါ်မှာထိုင်လျက်၊လမ်း၌တည့်တည့်ခရီးသွားသောသူတို့ကိုခေါ်၍၊14ဥာဏ်တိမ်သောသူသည်ဤအရပ်သို့ဝင်စေ။အိုပညာမရှိသောသူ၊ခိုးသောရေသည်ချို၏ တိတ်ဆိတ်စွာစားသောမုန့်လည်းမြိန်သည်ဟုဆိုတတ်၏ထိုအရ၌တင်းကျင်းသားရှိကြောင်းထိုမိမ၏ဧည့်သည်တို့သည်မရဏနိုင်ငံအ내ဆုံး၌နေကြောင်းကိုထိုယောက်ျားသည်မတိမမှန်